ယခုတတိပဒံတရားတော်ဒုတိယပိုင်းကိုဟောရမယ်။ဒီမနေ့ကတတိပဒံတရားတော်ပထမပိုင်းကိုဟောခဲ့ပြီ။ဒီကနေ့ဒုတိယပိုင်းကိုဟောရမယ်။ဝေဒနာရှိပုံကိုမြတ်စွာဘုရားကဒီလိုဟောထားပါတယ်။ဒုက္ခံဝါဝေရဏံဝေရမနောဒုက္ခံဝေရဏံဝေရမိတိပဒနာတိ။

မစင်းရဲမချမ်းသာဥပ္ပခဝေဒနာကိုခံစားနေတဲ့မှာလဲဥပ္ပခဝေဒနာကိုခံစားသည်လို့သိရမယ်ဒီတော့စသည်ဖြင့်ဟောထားပါတယ်ဒါကြောင့်ကောင်းတဲ့ပင်လုံးမှနေရင်ကိုယ်တည်းကညောင်းနာနာရာစသည်ခံခက်တာပေါ်လာရင်ညောင်းနေညောင်းနေနာရဲနာရဲစသည်ဖြင့်စူးစိုက်ပြီးရှုမှတ်နေရတယ်အဲလိုရှုမှတ်နေရင် ခံခဲ့တာကပျောက်သွားရင်ဖောင်းတာပိန်တာပြန်မှတ်သွားရမယ်ခံခဲ့တာကတိုးတက်လာရင်လည်းသိခံနိုင်တယ်ညသိခံပြီးရှုမှတ်နေရတယ်သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့ညာမစကားပုံဟာခံခက်တဲ့ဝေဒနာရှုမှတ်ရမှာအမှန်တန်သိလျော်ပါတယ်သိခံပြီးပေမှတ်နေရင်ခံခက်တာလုံးဝပျောက်ကင်းသွားတာလည်းရှိပါတယ် အဲဒီလိုပျောက်ကင်းသွားတဲ့အခါဆက်ပြီးကောင်းတယ်၊ပိန်တယ်စသည်ဖြင့်ရှုမှတ်နေရင်ဝိပဿနာဉာဏ်နဲ့အထူးတိုးတက်လာရပါတယ်။အကယ်၍ဒီမခံနိုင်လောက်အောင်ဒုက္ခဝေဒနာကတိုးတက်လာရင်တော့အနေထိုင်ကိုပြုပြင်နိုင်ပါတယ်။ပြုပြင်တဲ့အခါမှာစိတ်စိတ်ဆက်ဆက်ရှုမှတ်ပြီးဖြည်းဖြည်းပြင်ရတယ်။ဒီခုပြောခဲ့တာက ကိုဆင်းရဲဒုက္ခဝေဒနာ ရှုပုံပဲကောင်းတယ်ဘိနေလည်းရှုမှတ်နေရင်စိတ်ညစ်စိတ်ပြစ်ထားစသောစိတ်ဆင်းရဲဖြစ်ပေါ်လာရင်လည်းအဲ့ဒါကိုစိတ်ညစ်တယ်စိတ်ပြစ်တယ်စသည်ဖြင့်ရှုမှတ်ရတယ်အဲ့ဒီစိတ်ဆင်းရဲကတော့ရှုမှတ်နေရင်မကြခင်ပဲပျောက်သွားတတ်ပါတယ်အဲ့ဒီတော့ဖောင်းနာပိန်နာပြန်မှတ်သွားရုံပဲကိုယ်တည်းက အတွေ့အကောင်းဒုက္ခဝေဒနာ ပေါ်လာရင်လည်းအဲ့ဒါကို ကောင်းတယ်ကောင်းတယ်လို့ရှင်းမှရတယ်စိတ်ထဲကဝမ်းသာမှုပျော်ရွှင်မှု ပေါ်လာရင်လည်းအဲ့ဒါကိုလည်းဝမ်းသာတယ်ပျော်တယ်စသည်ဖြင့်ရှင်းမှရတယ်ဒီစိတ်ချမ်းသာမှုဒုက္ခဝေဒနာကတော့ဥရိယဗျာညာရောက်တဲ့အခါအကြီးအကျယ်ဖြစ်တတ်ပါတယ်အဲဒီအခါဝါမြောက်တကြမှုပီတိလည်းအကြီးအကျယ်ဖြစ်တတ်တယ် အဲ့ဒါကိုလည်းဝမ်းမြောက်တယ်ဝမ်းမြောက်တယ်လို့ရှုမှတ်ရတာပဲမကောင်းမဆိုးအလယ်လခံစားမှုဥပက္ခဝေဒနာကတော့ကိုယ်ရဲ့စိတ်ထဲမှာမြဲလိုပင် ဖြစ်များနေပါတယ်ဒါပေမဲ့ခံစားတဲ့အနေနဲ့သိနိုင်ခဲ့ပါတယ်သမာဓိဉာဏ်အထူးအားကောင်းလာတဲ့အခါကျမှရှုမှတ်နေရင်ဒုက္ခပြောက်သွားပြီးတော့ဒုက္ခမပေါ်သေးခင် မကောင်းမဆိုးအလယ်လခံစားမှုသင်ကြားတတ်တယ်ဒုက္ခပြောက်သွားပြီးတော့ဒုက္ခမပေါ်လာသေးခင်လဲအလယ်လခံစားမှုသင်ကြားတတ်တယ်အဲဒီအလယ်လခံစားမှုကိုလည်းရှုမှတ်ရတယ်အထူးအားဖြင့်ဥရပညာရင်းတဲ့အခါဘင်္ဂညာရောက်တဲ့အခါများမှာအဲဒီဥပ္ပခဝေဒနာကသင်ရှားရပါတယ်သင်္ခါရုပ္ပခညာကြတော့ပိုပြီးသင်ရှားရပါတယ် အဲဒီလိုထင်ရှားတဲ့အခါကျတော့အဲဒီဥပိ္ပခာကိုရှုမှတ်ရတယ်သမာဓိညာအားရှိတဲ့အခါကျတော့အဲ့ဒီခံစားမှုတွေကိုညောင်းနေပူရယ်နာရယ်စသည်ဖြင့်ရှုမှတ်တိုင်းရှုမှတ်တိုင်းတပိုင်းစီတပိုင်းစီပြက်ပြက်ကုန်းကုန်းသွားတာကိုသင်ကြားတွေ့ရတယ်ပဂတိလူတွေမှာ ညောင်းတာပူတာနာရာစသည်တွေကိုအကြာကြီးခံရခဲ့ပြီးပြီးနေတယ်လို့ထင်ကြရပေမဲ့အမတတိညာအားကောင်းနေတဲ့ယောဂီမှာတော့တပိုင်းစီတပိုင်းစီအပြအပြတူတူကလေးတွေအနေအားဖြင့်သာသင်ကြားတွေ့ရတယ်။ခံရလဲသိမ့်မခဲ့ဘူး။နေသာထိုင်သာရှိနေတာပါလေ။မပြတ်ဆက်ပြီး ကျူးမနေရင်အလွန်ကြီးကျယ်တဲ့ဒုက္ခဝေဒနာတွေတောင်လုံးဝပျောက်ကင်းသွားတာကိုတွေ့ရတတ်ပါတယ်။ဒါကြောင့်သမုဒိယတဘာနုပါတိဝဝေဒနာသုဝိဟရတိဝေယတဘာနုပါတိဝဝေဒနာသုဝိဟရတိသမုဒိယဝေယတဘာနုပါတိဝဝေဒနာသုဝိဟရတိဝေဒနာတို့၌အဖြစ်အပျက်ကိုရှုလျက်နေသည်စသည်ဖြင့်ပြဆိုထားပါတယ်။အဲဒီခံစားမှုဝေဒနာတို့၏အဖြစ်အပျက်ကို ရှုပြီးစဲမှလည်းအရိယာမေဖို့ရောက်ပြီးသောတာပန်စသည်ဖြစ်သွားနိုင်ပါလေဒါကဝေဒနာနုပါဒနာတတိဒါဖြစ်ပုံပါပဲစိတ်ဓာနုပါဒနာတတိဒါဖြစ်ပုံကိုဟောရမယ်စိတ်ကိုရှုပြီးပြီးတဲ့စိတ်ဓာနုပါဒနာကိုတော့သရကံဝစိတ်တံသရကစိတ်တံဒီပါဒနာတိဝိဒရကံဝစိတ်တံဝိဒရကစိတ်တံဒီပါဒနာတိတတ်မဲ့သောစိတ်ကိုတတ်မဲ့သောစိတ်ကိုသိ၏ မတတ်မဲ့သောစိတ်ကိုမတတ်မဲ့သောစိတ်ဟုသိဤစသည်ဖြင့်စိတ်16မျိုးဖြစ်တိုင်းသိပုံကိုပြဆိုထားပါတယ်။ဒါကြောင့်ကောင်းတယ်ပင်ရလို့ရှုမှတ်နေရင်တတ်မဲ့တဲ့စိတ်ဖြစ်ရင်အဲ့ဒီစိတ်ကိုတတ်မဲ့တယ်လို့ရှုမှတ်ရတယ်။အဲ့ဒီလိုရှုမှတ်လိုက်တော့အဲ့ဒီတတ်မဲ့တဲ့စိတ်ကရဆဲသွားတယ်။အဲ့ဒီခါမတတ်မဲ့တဲ့ စိတ်သာထင်ရှားဖြစ်နေတယ်အဲဒီစိတ်ကိုမတမ်းမဲ့ဘူးလို့ရှုမှတ်ရတယ်ထို့အတူစိတ်ဆိုးတဲ့စိတ်ဖြစ်ရင်လည်းစိတ်ဆိုးတယ်လို့ရှုမှတ်ရတယ်အဲဒီတော့စိတ်ဆိုးတဲ့စိတ်ပြတ်ဆဲသွားတယ်အဲဒီခါစိတ်မဆိုးတဲ့စိတ်ကိုလည်းရှုမှတ်ရတယ်မြဲတယ်ချမ်းသာတယ်ငါပဲလို့အတိမှားတဲ့မောဟစိတ်ဖြစ်ရင်လည်း အဲ့ဒီစိတ်ကိုအတိမားတယ်လို့ရှင်းမှရတယ်ထို့တူပင်ပြန်ပြန်လွန်တဲ့စိတ်ဖြစ်ရင်လည်းပြန်လွန်တယ်လို့ရှင်းမှရတယ်ပြင်းရတဲ့စိတ်ဖြစ်ရင်လည်းပြင်းတယ်လို့ရှင်းမှရတယ်အဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းစိတ်ကို ရှင်းမှပြီးသိရတယ်သမာဓိညာအားရှိလာတဲ့အခါကျတော့ရှင်းမှတိုင်းရှင်းမှတိုင်းခဏမစဲလင်းမြန်စွာဖြစ်ပြသွားတာကိုကြည့်တွေ့နေရတယ်ဒါကြောင့် သမုဒယဓမ္မနုပါတိဝါစေတသမေဝိရတိဝေယဓမ္မနုပါတိဝါစေတသမေဝိရတိသမုဒယဝေယဓမ္မနုပါတိဝါစေတသမေဝိရတိစိတ်၌အဖြစ်ကို ရှုလျက်ပြက်ကို ရှုလျက်အဖြစ်ပြက်ကိုရှုလျက်နေဤစသည်ဖြင့်ပြဆိုထားပါတယ်အဲဒီစိတ်အဖြစ်ပြက်ကိုရှုသိစေမှလည်းအရိယာမေဖို့ရောက်ပြီး သောတာပန်စသည်ဖြစ်သွားနိုင်ပါတယ်ဒါကစိတ်ဓာနုပဒနာတတိပဌာန်ဖြစ်ပုံပါပဲအခုဓမ္မနုပဒနာတတိပဌာန်ကိုကျင့်ကြုံအားဖြင့်ဟောရမယ်ဒီဓမ္မနုပဒနာကိုမြတ်စွာဘုရားက၅မျိုးခွဲကြပြီးဟောထားပါတယ်အဲဒီ၅မျိုးတွေကအစဆုံးရှုမှတ်ပုံကတော့និဝရဏတွေကိုရှုပုံပါပဲនិဝရဏဆိုတာ တားမြစ်တတ်တယ်လို့အနည်းရှိတယ်ဘယ်လိုတားမြစ်တတ်တယ်လဲဆိုတော့သမာဓိမဖြစ်အောင်လဲတားမြစ်တတ်တယ်ဝိပဿနာဉာဏ်မဖြစ်အောင်လဲတားမြစ်တတ်တယ်တရားကိုအားဖြင့်တစ်ကာမအာယုန်တွေကိုလိုချင်နှိမ့်သက်တဲ့ကာမိဆန္ဒကတပါနှစ်စိတ်ဆိုးပြင်းမာတဲ့ဇာဘာရကတပါသုံးကုသိုလ်အလုပ်ဘာဝနာအလုပ်နဲ့စပြီးခိုင်မိုင်ပြင်းဤဆုံးနေတဲ့ ဒိနာမိတ်တာကတပါးလေးစိတ်ပြန်လွင်တဲ့ဥဒိစ္စကတပါးငါစိတ်ပူပန်တဲ့ပုဂ္ဂိုလ်စကတပါး6ယုံမှားတဲ့ဝိသိကိစ္စကတပါးဒီ6ပါးပါပဲပါဠိကျမ်းရင်းမှာတော့ဥဒိစ္စနဲ့ပုဂ္ဂိုလ်စကိုတကောင်းဒီဟောထားလို့၅ပါးသာရှိပါတယ်ဒိနာနဲ့မိဒ္ဒပါခွဲပြောရင်တော့9ပါးရှိတယ်လို့ဆိုရမှာပဲ။

အဲဒီလိုရှုမှလိုက်တော့နှစ်သက်လိုခြင်းမှုဟာပထမစိတ်ကူးကိုမရှုမိလို့မသိတဲ့မောဟကြောင့်ဖြစ်တာပဲအမှန်တိုင်းမသိတဲ့အဲ့ဒီမောဟကြောင့်ဖြစ်တယ်လို့သိပြီလို့လဲဟောထားပါတယ်ရှုမိလို့အမှန်တိုင်းသိရတဲ့အာယုံမှာတော့အဲဒီလိုနှစ်သက်လိုခြင်းမှုမဖြစ်ဘူးအဲဒီလိုသိကြောင်းကိုလည်းဟောထားပါတယ်ရာထမေတို့ ရောက်ပြီးတဲ့အခါအဲ့ဒီနှစ်သက်လိုခြင်းမှုဟာလုံးဝကင်းရှင်းသွားတယ်။ဉာဏ်နာဖြစ်တဲ့အခါကာလကြတော့အဲ့ဒီလိုကင်းရှင်းကြောင်းကိုလည်းသိပြီလို့ဟောထားပါတယ်။အဲ့ဒီလိုဟောထားတဲ့အတိုင်းဗာမိသနာနဲ့စပြီးသိတဲ့ညကိုသိရပါတယ်။ထို့တူပဲစိတ်ဆုံးမှုပြာဝါဒဖြစ်တဲ့အခါလဲစိတ်ဆိုးတဲ့အစသည်ဖြင့်ရှုမှတ်ပြီးသိရတယ်။ထိုင်မှန်ပြင်းရတဲ့အခါလဲထိုင်မှန်နဲ့ပြင်းရတဲ့အစသည်ဖြင့်ရှုမှတ်ပြီးသိရတယ်။ စိတ်ပြလွန်တဲ့အခါလဲပြန်လည်တယ်စသည်ဖြင့်ရှုမှတ်ပြီးသိရတယ်ပြောမှမိတာပြူမှမိတာကိုအကြောင်းပြုပြီးစိတ်ပူပါရင်လည်းပူပန်တယ်လို့ရှုမှတ်ပြီးသိရတယ်ဘုရားတရားနဲ့စပြီးယုံမှဖြစ်ရင်လည်းယုံမှတယ်စသည်ဖြင့်ရှုမှတ်ပြီးသိရတယ်အဲဒီယုံမှတာကိုတော့အကြဉာဏ်လို့လဲထင်မှတ်တတ်ကြတယ်အခုပြောခဲ့တဲ့အတိုင်းဖြစ်ပေါ်သည်မြတ် ရှုမှတ်ရင်အဲ့ဒီនិဝရဏတွေလည်းကင်းသွားတယ်အဲ့ဒီပြာပါရစသည်ဟာမရှုမသိနိုင်လို့ဖြစ်နေကြောင်းရှုသိမှုကြောင့်မဖြစ်တော့ပဲရဆဲသွားကြောင်းအရိယာမေများကြောင့်လုံးဝကင်းငြိမ်သွားကြောင်းအဲဒီလိုအကြောင်းအရာများကိုလည်းသိရပါတယ်ရှုမှတ်နေသေးမှာရှုမရဲ့និဝရဏဤ အဖြစ်အပျက်ကိုလည်းသိရတယ်အဲဒီလိုအမှန်တိုင်းသိကြည့်တော့အရိယမဖို့ရောက်ပြီးသောတာပန်စသည်ဖြစ်သွားနိုင်ပါလေဒါကနိဝရဏဓမ္မနုပါဒနာအချင်းချုပ်ပဲအခုခန္ဓာ၅ပါးရှုဖို့ပြီးပုံကိုဟောရမယ်သွားတယ်ရက်တယ်ထိုင်တယ်ဖောင်းတယ်ပိန်တယ်စသည်ဖြင့်ရုပ်ကိုရှုမှတ်နေတဲ့အခါဒါက အာယုံမသိတတ်တဲ့ရုပ်ပဲဒီလိုဖြစ်ပြီးဒီလိုပြည့်သွားတာပဲလို့မှန်စွာသိတယ်နားတယ်ကောင်းတယ်ဝမ်းသာတယ်စသည်ဖြင့်ရှုရတဲ့အခါဒါကအဆိုးကောင်းကိုခံစားမှုဝေဒနာပဲဒီလိုဖြစ်ပြီးဒီလိုပြည့်သွားတာပဲလို့မှန်စွာသိတယ်မှတ်သားတယ်လို့ရှုရတဲ့အခါဒါကအစင်းစာစီကိုမှတ်မိအောင်မှတ်သားတဲ့ပညာပဲ ဒီလိုဖြစ်ပြီးဒီလိုပြင့်သွားတာပဲလို့မှန်စွာသိတယ်။ကြောင်ညာဆိုင်တယ်ပြုလုပ်တယ်ပြောဆိုတယ်စသည်ဖြင့်ရှုတဲ့အခါဒါကပြုလုပ်အားထုတ်မှုသင်္ခါရတွေပဲဒီလိုဖြစ်ပြီးဒီလိုပြင့်သွားကြတာပဲလို့မှန်စွာသိတယ်။ဉာဏ်နဲ့သိရစသည်ဖြင့်ရှုရတဲ့အခါဒါကသိတဲ့စိတ်ပဲဒီလိုဖြစ်ပြီးဒီလိုပြည့်သွားတာပဲလို့မှန်စွာသိရတယ်။အဲဒီလို ရုပ်ဝေဒနာစသည်တို့၏အဖြစ်အပျက်ကို ရှုသိနေရင်အရိယာမေဖို့ရောက်ပြီးသောတာပန်စသည်ဖြစ်သွားနိုင်ပါရဲ့ဒါကခန္ဓာဓမ္မနုပါဒနာအချင်းချုပ်ပဲဒီရှုပုံသိပုံထဲမှာအထူးမှဆရာကတော့ပါဠိစာပေတုတ္တမရှိတဲ့သူများမှာယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ ပါဠိကျမ်းသုံးအညီများဖြင့်မသိရပေမဲ့အာယုံမသိရတဲ့သဘောခံစားရတဲ့သဘောမှတ်သားရတဲ့သဘောပြုလုပ်ရတဲ့သဘောသိရစေလို့ဒီလိုသိရင်ပင်ပြည့်စုံသည်လို့မှတ်ယူအပ်ပါတယ်အခုအာယရဏရှုပုံကိုဟောမယ်မြင်စေ၌မြင်တယ်မြင်တယ်ဟု ရှုမှတ်သူဟာသမာဓိဉာဏ်အားရှိသောအခါမြင်ရတဲ့အခြင်းကိုလည်းသိရတယ်မြင်သိတာကိုလည်းသိရတယ်မြင်သိမှုတရားမျက်စိကိုလည်းသိရတယ်အဲ့ဒီသုံးပါးတဲ့ကမျက်စိရုပ်ကိုသက္ခာယရဏသိမှုဖြစ်ကြောင်းမျက်စိဟုခေါ်တယ်အစင်းရုပ်ကိုရူပါယရဏသိမှုဖြစ်ကြောင်းအစင်းဟုခေါ်တယ် မြင်သိတဲ့စိတ်ကိုမနာယရဏသိမှုဖြစ်ကြောင်း စိတ်ဟုခေါ်တယ်။မြင်တာကို မရှုမှတ်နိုင်လို့ဖြစ်စေရှုမှတ်တော့လဲအဖြစ်အပျက်အနိစ္စစသည်ကိုအမှန်တိုင်းမသိသေးလို့ဖြစ်စေမျက်စိနဲ့အဆင်းကိုသာယာတမဲ့မှုစသောသာယာစဉ်များဖြစ်ပေါ်လာတတ်တယ်။အဲဒီလိုသာယာစဉ်ဖြစ်ပေါ်လာရတာကိုလည်းသိရတယ်။ရှုမှတ်ပြီးသာယာစဉ်မဖြစ်ဘဲ ရဆဲသွားတာကိုလည်းသိရတယ်အရိယာမေများကိုရောက်ပြီးတော့ခါအဲ့ဒီတန်ရုပ်စဉ်တွေမဖြစ်ပဲလုံးဝကင်းငြိမ်သွားတာကိုလည်းသိရတယ်ဒါကမြင်မှုနဲ့စပြီးရှုမှတ်တဲ့ဖြင့်သိပုံပါပဲသို့တူပဲကြားစေ၌ကြားတယ်ကြားတယ်ဟုရှုမှတ်သူဟာလည်းနာယုတ်နဲ့အတန်ယုတ်ကိုသိရတယ်နာစေ၌နာနေနာနေဟုရှုမှတ်သူဟာလည်း နှာခေါင်းယုတ်နဲ့အနားယုတ်ကိုသိရတယ်စားသည့်တဲ့၌သိရသိရဟုရှုမှတ်သူဟာလည်းတရားယုတ်နဲ့အရသာယုတ်ကိုသိရတယ်ထိတိစေ၌ထိရထိရစသည်ဖြင့်ရှုမှတ်သူဟာလည်းကိုကြည်ယုတ်နဲ့ထိရယုတ်ကိုသိရတယ်သွားတယ်ရတယ်ထိုင်တယ်ဖောင်းတယ်စသည်ဖြင့်ရှုမှတ်တာတွေလည်းဒီထိစေရှုပုံ၌အတွင်းဝင်ပါတယ်ဒါကြောင့် ထိတယ်စသည်ဖြင့်လို့စသည်နဲ့တကွပြဆိုထားတာပါပဲ။ကြံသည်စေ၌ကြံတယ်စသည်ဖြင့်ရှုမှတ်သူဟာလဲကြံသည်စိတ်ဒီရာယုံနဲ့ကြံသိရတဲ့အာယုံသဘောတွေ ဆိုတဲ့ဓမ္မယရဏကိုလည်းသိရတယ်။ကြံသိတဲ့စိတ်ဆိုတဲ့မနာယရဏကိုလည်းသိရတယ်။မကျွနိုင်လို့အမှန်တိုင်းမသိရင်

မျက်စိနဲ့အဆင်းရုပ်မြင်သိမှုစသည်တော့ဤအဖြစ်အပျက်ကိုအမှန်တိုင်းသိပြီးတော့အရိယာမဲ့ရောက်ပြီးသောတာပန်စသည်ဖြစ်သွားနိုင်ပါလေဒါကအာယတနာဓမ္မနုပဒနာအချင်းချုပ်ပဲအဲ့ဒီမှာသာဝစဉ်ဆိုတာနွားများကိုခြိထားတဲ့ကျိုးများလိုပင်ဘဝတန်မြာထဲ၌ထခါထခါမပြတ်ဖြစ်နေရအောင်ခြိနှောင်တတ်တဲ့ ကိလေသာအကုသိုလ်တရားတွေပဲအဲ့ဒါတွေကတိလူကျင်နေတဲ့ဆရာကာမဂုဏ်တွေကိုသာယာတတ်မဲ့တဲ့ကာမရာဂကတပါနှစ်စိတ်ဆိုးပြင်းမာတတ်တဲ့ပဋိကကတပါသုံးကိုယ်ကိုယ်ကိုအထင်ကြီးပြီးတက်ကြွထောင်လွှားတဲ့မာနကတပါလေးယုံနာတွေကိုအတ္တကောင်စသည်ဖြင့် အထင်မှားယူမှားတဲ့ဒိဋ္ဌိကတပါး၅ယူမှားတဲ့ဝိသိကိစ္စကတပါး၆မဂ္ဂင်၈ပါးမပွားစေပဲတစုံတစ်ခုသောအလေးချင်းများဖြင့်သံဃာမှလွမြောက်တယ်လို့ယူမှားတဲ့သီလပရပရမာသကတပါးခွန်ဘဝ၌ပါရတတ်မဲ့တဲ့ဘဝရာဂကတပါး၈မနာလိုတဲ့အိတ်တာကတပါး၉ဝန်တော်တဲ့မစ္စရိယကတပါး

ဥပ္ပခာသံဝဇဉ်ဆိုတဲ့ဒီခုနှစ်ပါးပါပဲအဲဒီတတိတံဝဇဉ်စသည်တွေကိုမိမိကိုယ်တွင်၌ဖြစ်ရင်ဖြစ်မှန်းသိတယ်မဖြစ်ရင်လည်းမဖြစ်မှန်းသိတယ်စသည်ဖြင့်ဘုဇဉ်ရှုပုံကိုဟောပြထားပါတယ်ဘုဇဉ်ဆိုတာဝိပဿနာရှုပါကမှမဖြစ်သေးပါဘူးဒါဥရိယဗျာညာစသည်ရောက်မှဖြစ်ပါတယ်ဒါကြောင့် ဝိပဿနာရှုခါစားမှဘိုးစဉ်ကစပြီးရှုလို့တော့မဖြစ်ပါဘူးကာနုပဒနာတုန်းကပြခဲ့တဲ့အတိုင်းသွားတယ်ရက်တယ်ထိုင်တယ်၊ကိုယ်တယ်ဆန့်တယ်ကောင်းတယ်ပိန်တယ်စိတ်ကူးတယ်ညောင်းတယ်ပူတယ်စသည်ဖြင့်ဖြစ်စေယုံနာတွေကိုရှုမှတ်နေရင်အဖြစ်အပျက်ကိုလင်းမြန်ထူးခြားစွာသိတဲ့ဥရိယဗျာညာစသည်ဖြစ်လာတဲ့အခါ အဖြစ်အပျက်ကိုရှုသိတိုင်းရှုသိတိုင်းအမှားရတဲ့သတိတန်ဖိုးစဉ်ဖြစ်တယ်အဲဒီလိုဖြစ်တဲ့အခါအဲဒီသတိတန်ဖိုးစဉ်ဖြစ်တယ်လို့သိတာပါပဲအမှားရိစသည်အာရုံသွားလို့အမှားမရတဲ့အခါအဲဒီသတိတန်ဖိုးစဉ်မဖြစ်ဘူးဆိုတာသိတာပါပဲထို့အတူဓမ္မဝိဇ္ဇတန်ဖိုးစဉ်စသည်ဖြစ်တဲ့အခါဖြစ်တယ်လို့သိတယ်မဖြစ်တဲ့အခါလည်းမဖြစ်ဘူးလို့သိတယ် အဲဒီလိုသိနေရင်သမာဓိညာအထူးအားကောင်းလာတဲ့အခါကျတော့အဲဒီအမှားရမှုသိမှုအားထုတ်မှုစသည်တို့ရဲ့အဖြစ်အပျက်ကိုသိသိနေရင်အရိယာမဉ္ဇဉ်ဘုံဉဏ်ကိုရောက်ပြီးသောတာပန်စသည်ဖြစ်သွားနိုင်ပါလေဒါကဘုဇင်ကဓမ္မာနုပါဒနာအချင်းချုပ်ပဲယခုသစ္စာရှုပုံကိုဟောရမယ် သစ္စာရှိပုံကိုမြတ်စွာဘုရားကဣဒံဒုက္ခန္တိယထာဘူတံပဇာနာတိအယံဒုက္ခသမုဒယောတိယထာဘူတံပဇာနာတိအယံဒုက္ခនិရောဓောတိယထာဘူတံပဇာနာတိအယံဒုက္ခនិရောဓဂာမိနိပရိဒါတိယထာဘူတံပဇာနာတိဒါကဆင်းရဲပဲဟုမှန်စွာသိ၏ဒါကဆင်းရဲဖြစ်ကြောင်းဟုဒါကဆင်းရဲခြင်းရာဟု ဒါကဆင်းရဲခြင်းရာရောက်ကြောင်းခြင်းဟုမှန်စွာသိ၏စသည်ဖြင့်ဟောကြားတော်မူပါတယ်သတ္တဝရိတနာမှာရှိနေတဲ့ယုံနာနေဟာဆင်းရဲအစစ်ဒုက္ခသစ္စာကြီးပဲဘာကြောင့်ဆင်းရဲလို့ဆိုရသလဲဆိုတော့ကိုဆင်းရဲစိတ်ဆင်းရဲအိုခြင်းသိခြင်းစသောဆင်းရဲတို့ပြာဖြစ်သောကြောင့်လဲဆင်းရဲလို့ဆိုရတယ်ခဏမစဲ လင်းမြန်စွာဖြစ်ပြနေလို့ဘယ်ချိန်မှဆိုသိနိုင်တော့ကြောင့်လဲကြောက်เสียဆင်းရဲလို့ဆိုရတယ်။နာကျင်ကြိုက်ခဲခြင်းစသောကိုဆင်းရဲတွေဟာရုပ်ကိုယ်နဲ့အတိနာရှိနေလို့ဖြစ်ပွားနေကြတာပဲ။ရုပ်ကိုယ်ချင်းမရှိရင်နာကျင်မှုစသောကိုဆင်းရဲတွေဟာဘယ်နည်းနဲ့မှမဖြစ်နိုင်ဘူး။ကိုယ်ရုပ်တွေကရှိနေပေမဲ့အတိမရှိရင်လည်းဆင်းရဲခြင်းမဖြစ်နိုင်ဘူး။ ယ်လိုလဲဆိုရင်တုံးတိုင်ကြောက်ခဲမြေကြီးခဲများမှာဒုံနဲ့ရိုက်ပေမဲ့ဓာတ်နဲ့ခုတ်ပေမဲ့မီးနဲ့ရှို့ပေမဲ့လို့အသိမရှိတော့ကြောင့်ခံခက်တဲ့ဆင်းရဲဆိုတာမဖြစ်ဘူးညရလိုပါပဲအသိအသိမရှိရင်လည်းရုပ်ရှိနေပေမဲ့လို့ကိုယ်ဆင်းရဲမဖြစ်နိုင်ဘူးသတ္တဝါတွေတဏ္ဍာမှာ ယုံနာနှစ်ပါးလုံးရှိနေသောကြောင့်ကြောင်းအားလျော်စွာကိုယ်ဆင်းရဲအမျိုးမျိုးဖြစ်နေတယ်ထို့သူစိတ်ဆင်းရဲမျိုးမျိုးလည်းဖြစ်နေတယ်ဒါကြောင့်တ attva တွေတဏ္ဏကယုံနာတွေဟာဆင်းရဲစိတ်တွေပဲနောက်ပြီးတော့ဘဝတိုင်းဘဝတိုင်းပူရတဲ့ဆင်းရဲသိရတဲ့ဆင်းရဲတွေဆိုတာလဲပူရသေးရတဲ့ယုံနာတွေရှိနေလို့ပဲဒါကြောင့်ဒီယုံနာတွေဟာဆင်းရဲစိတ်တွေပဲနောက်ပြီးတော့ ဒီယုံနာတွေကတစ်ဆက်ကလည်းမကြဘူးတစ်ဆက်ကဆယ်ဘုံတစ်ဘုံလည်းမကြဘူးအဘုံတရားပုံပြီးတစ်ဘုံလည်းမကြဘူးအလွန်လင်းမြန်စွာဖြစ်ပြက်သွားတယ်အဲဒီလိုပြက်တိုင်းပြက်တိုင်းယုံနာအသည့်အသည့်မဖြစ်လာရင်သေဖို့အချိန်ကြီးပဲအဲဒီလောက်မြန်မြန်သေနိုင်တဲ့ယုံနာတွေကို အထေကိုလှုပ်ပြီး ပြီးမီးနေရတာအလွန်မင်းကြောက်စရာကောင်းပါတယ်အဲ့လိုကြောက်စရာကောင်းသောကြောင့်လဲဆင်းရဲအစစ်တွေဖြစ်ပါတယ်ဒါပေမဲ့ဖြစ်စေယုံနာတွေကိုမရှိတဲ့သူတွေကတော့အဲ့ဒီလိုသင်ညာစွာဖြစ်ပြနေတာကိုမသိရသေးလို့ရောက်စရာကောင်းတယ်လို့မသိသေးဘူးရှုမှနေပေမဲ့လို့သင်ညာစွာဖြစ်ပြနေတာကိုမတွေ့ရသေးရင်လဲရောက်စရာကောင်းမှမသိသေးပါဘူးခြေပိုင်းက ပြောခဲ့တဲ့အတိုင်းသွားတယ်ရက်တယ်စသည်ဖြင့်သို့မဟုတ်နားတယ်ကျင်တယ်စသည်ဖြင့်သို့မဟုတ်စိတ်ကူးတယ်ကြံတယ်စသည်ဖြင့်သို့မဟုတ်မြင်တယ်ကြားတယ်စသည်ဖြင့်မပြတ်ရှုနေတဲ့ယောဂီကတော့သမာဓိညာအားရှိလာတဲ့အခါရှုမှတ်တိုင်းရှုမှတ်တိုင်းလင်းမြန်စွာပြည့်တည်သွားတာကိုကြည့်တွေ့နေရတော့ဘယ်ချိန်မှဆိုသိနိုင်လို့ကြောက်စရာဆင်းရဲကြီးပဲလို့ဒီလိုလဲမှန်ကန်စွာသိသိနေတယ် ကိုယ်ဆင်းရဲစိတ်ဆင်းရဲိုခြင်းသေးခြင်းဆင်းရဲတို့ဒီဟာဖြစ်လို့ဆင်းရဲကြီးပဲလို့ဒီလိုလဲသိသိနေတယ်အဲဒီလိုသိပုံကိုကြည့်ပြီးတော့မြတ်စွာဘုရားကဣဒံဒုက္ခန္တိယထာဘုဒ္ဓံပဇာနာတိဒါကဆင်းရဲပဲဟုမှန်စွာသိလို့ဟောတော်မူတာပါပဲအဲဒီလိုဆင်းရဲပဲလို့မှန်စွာသိတိုင်းသိတိုင်းအဲဒီသိရတဲ့ယုံနာဆင်းရဲတွေ၌ နှစ်သက်လိုခြင်းမှုကင်းကင်းသွားတယ်အဲ့ဒါဆင်းရဲဖြစ်ကြောင်းတဏှာဆိုတဲ့သမှုရိယသစ္စာကိုပယ်သောအခြင်းသိပြီးမြည်တာပါပဲအဲ့ဒီလိုသမှုရိယတဏှာကိုပယ်ခြင်းကိစ္စဒီတိုင်းတရင်ကနိရောဓကိုဆက်ရောက်ပြီးမြည်တာပဲဝိပဿနာမဲ့ကိုဖြစ်ပွားစေသောအခြင်းမေဃသစ္စာကိုလည်းသိပြီးမြည်တာပဲဒါကဒုက္ခသစ္စာကိုရှုသိတိုင်းသစ္စာလေးပါးကိုသိပုံပါပဲ။ အဲဒီလိုရှုသိနေရင်ဝိပဿနာဉာဏ်ရင့်တာပြည့်စုံတဲ့အခါကျတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသိရဲ့အဲဒါကနိရောဓသစ္စာကိုမဉဏ်ဖြင့်သိတာပဲအဲဒီလိုသိတော့ဖြစ်ပြတဲ့ယုံနာဟုသမျှကိုဒုက္ခဟုဒီချင်းကိစ္စလည်းပြီးတယ်သမုဒိယကိုပယ်သောအားဖြင့်ဒီချင်းကိစ္စလည်းပြီးတယ်မေဃသစ္စာကိုဖြစ်ပွားစေခြင်းကိစ္စလည်းပြီးတယ်ရှုမှလည်းသစ္စာ၄ပါးကို အဲဒီလိုသိသွားရင်အောက်ထဆုံးသောတာပန်ဖြစ်ပြီးအပယ်လေးပါးမှအစဉ်သာဝရလွံ့မြောက်သွားတော့တာပဲဒါကသတုသစ္စဓမ္မ ानु ပဒနာအကျဉ်းချုပ်ပဲသတိပဋ္ဌာန်ပွားများခြင်း အကျိုးကိုဟောမယ်ဒီခုပြောခဲ့တဲ့အတိုင်းသတိပဋ္ဌာန်ကိုပွားစေခြင်းဖြင့်ရနိုင်တဲ့အကျိုးကိုမြတ်စွာဘုရားဒီလိုဟောပြထားပါတယ် ယောဤကောစီဘိခွေဤမေသတ္တရောတတိပဌာနေဧဝံဘာဝေယတတ္တဝတ္တနိတတ္တမာသာနိတတ္တဟံတတ္တဒွိနံဖလနံညတံဖလံပါတိကင်ခံဒိဋ္ဌိဝါဓမ္မေအညာတတိဝဥပါတိတေသေနာဂမိတံဤတိဋ္ဌံ၄ပါးကိုယခုပြောပြခဲ့တဲ့အတိုင်းဖြစ်ပွားစေရင်ထိုဖြစ်ပွားစေတဲ့သူမှာခုနှစ်နှစ် သုံးမဟုတ်ခုနလားသုံးမဟုတ်ခုနှစ်အတွင်း၌နာဂာယနာတိဖြစ်နိုင်တယ်လို့ဝန်ခံပြီးမင်ကြားထားတာပါပဲအဲဒီဝန်ခံမင်ကြားချက်ရနာဂာတိမဖြစ်သေးတောင်မှသောတာပန်ဖြစ်ဖို့ကတော့သိကြပါလေဒီခုနေခါမှာဒီတိပ္ပံဒေသနာတော်ကပြဆိုထားတဲ့အတိုင်းဖောင်းနာပိန်နာကိုစပြုပြီးကိုယ်မူရာတွေသင်္ချာဖြစ်ပေါ်လာတိုင်းစိတ်မူရာတွေခံစားမှုဝေဒနာတွေ မြင်မှုကြားမှုစသောသဘောတရားတွေသင်ကြားဖြစ်ပေါ်လာတိုင်းမပြတ်ရှုမှခြင်းဖြင့်တလနလကမြတ်အာထုတ်သူတွေမဘုနိဗ္ဗာန်ကိုမျက်မှောက်တွေ့မြင်သွားကြရတာဟာများစွာပဲရှိနေပါပြီ။ဒါကြောင့်ဒီတတိတာရှုမှနေဖြင့်စွမ်းနိုင်တဲ့ရှုမှကြ၍မိမိတို့လိုရှိရသောမဲ့ညာဘုံညာဖြင့် နိဗ္ဗာန်ကိုသင်္ညာစွာဆက်ရောက်၍မြတ်မှောက်ပြုနိုင်ကြပါစေ။သာဓုသာဓုသာဓု